ခန်းကြီး138အငယ်1မှ4ထာဝရဘုရားသည်ကောင်းမြတ်တော်မူ၍ဂုဏတော်အစဉ်မြဲတည်သောကြောင့်ဂုံကျေးဇူးတော်ကိုချီးမွမ်းကြလော့ဂုဏတော်အစဉ်မြဲတည်သည်ဟုဤဒေလအမျိုးဝန်ခံစေဂုဏတော်အစဉ်မြဲတည်သည်ဟုအာယုံအနွယ်ဝန်ခံစေဂုဏတော်အစဉ်မြဲတည်သည်ဟုသာရဘုရားကို ကြောက်ရွံ့သောသူတို့သည်ဝန်ခံကြစေအငယ်၅မှ၁၄ ငါသည်ကျင်းမြောင်းရာတဲကထာဝရဘုရားကိုခေါ်၍ထာဝရဘုရားသည်ကျယ်ဝန်းသောအရက်ထဲသို့တွင်းတော်မူ၏ထာဝရဘုရားသည်ငါဘက်မှရှိတော်မူသည်ဖြစ်၍ကြောက်เสียမရှိ လူသည်ငါ၌အဘယ်သို့ ပြုနိုင်သနည်းထာဝရဘုရားသည်ငါဘက်၌ မဆတော်မူသည်ဖြစ်၍ငါကိုမုံသောသူတို့၌ငါအလိုပြည့်စုံလိမ့်မည်။ဒါရဘုရား၌ခိုလုံခြင်းသည် လူကိုကိုးစားခြင်းထက်သာ၍ကောင်း၏။ဒါရဘုရား၌ခိုလုံခြင်းသည် မင်းကိုကိုးစားခြင်းထက်သာ၍ကောင်း၏။လူမျိုးအပေါင်းတို့သည်ငါကိုဝိုင်းကြတော်လဲဒါရဘုရား၏နာမတော်အားဖြင့်သူတို့ကိုပယ်ဖြတ်ရ၏ငါကိုဝိုင်းကြ၏ဝိုင်းကြတော်လဲဒါရဘုရား၏နာမတော်အားဖြင့် သူတို့ကိုပယ်ဖြတ်ရ၏ပြားများကဲ့သို့ငါကိုဝိုင်း၍အုံကြတော်လဲစူးပင်ကိုလောင်သောမိကဲ့သို့ငြိမ်းကြ၏ဒါဝရဖျား၏နာမတော်အားဖြင့် သူတို့ကိုပယ်ဖြတ်ရ၏တင်ဒီငါကိုလှဲခြင်းဟံပြင်းထန်စွာတွန်းတော်လဲဒါဝရဖျားသည်ငါကိုမဆတော်မူ၏ဒါဝရဖျားသည်ငါ၏အစွမ်းတတ္တိငါတည်ခြင်းဆိုရာအကြောင်းငါကိုကယ်တင်ခြင်းအကြောင်းဖြစ်တော်မူ၏ အငယ်15မှ20ဖြောင့်မတ်သောသူ၏နေရာ၌ဝမ်းမြောက်ခြင်းအတန်နှင့်ကယ်တင်ခြင်းအတန်ရှိ၏ဒါဝရဖျား၏လက်ရလက်တော်သည် ကြီးသောအမှုကိုပြု၏ဒါဝရဖျား၏လက်ရလက်တော်သည်ချီးမြှင့်လျက်ရှိ၏ဒါဝရဖျား၏လက်ရလက်တော်သည်ကြီးသောအမှုကိုပြု၏ငါမတရားသည် အသက်ရှင်၍ဒါဝရဖျား၏အမှုတော်တို့ကိုကြားပြောရအောင်မည်ဒါဝရဖျားသည်ငါကိုကြက်တီးစွာ ဆုံးမတော်လဲတည်ခြင်း၌အတော်မမူသေးဖြောင့်မချင်းတကားတို့ကိုငါအားဖွင့်ကြငါဝင်၍ဒါဝရဖျားဤဂုံတော်ကိုချီးမွမ်းရမည်ဤတကားသည်ဒါဝရဖျားဤတကားဖြစ်၏ဖြောင့်မတော်သူတို့သည်ဝင်ရကြ၏အငယ်27မှ29ကိုရောကို အကျွန်ုပ်ချီးမွမ်းပါမည်အကြောင်းမူကားကိုရောသည် အကျွန်ုပ်၏စကားကို နားထောင်၍ အကျွန်ုပ်ကိုကယ်တင်တော်မူ၏တိုက်ကိုတီလုတ်သောသူများပယ်ထားသောကြောက်သည်နောက်တဖန်တိုက်တောင်းအထွတ်ဖျားသို့ ရောက်ပြန်၏ထိုအမှုသည်သာဝရဖျားပြုတော်မူသော အမှုဖြစ်၏ငါတို့မျက်မှောက်၌လည်းအံ့ဩပွေဖြစ်၏ဤနေ့ရက်သည်သာဝရဖျားစီရင်တော်မူသော နေ့ရက်ဖြစ်၍ယနေ့ဝမ်းမြောက်ရွှင်လန်းကြကုန်အံ့အိုသာဝရဖျားကဲတင်တော်မူပါဟု တောင်းပန်ပါ၏အိုသာဝရဖျား ကောင်းကြီးမင်္ဂလာကိုပေးတော်မူပါဟု တောင်းပန်ပါ၏ထာဝရဘုရား၏အခွင့်နှင့်ကြွလာသောသူသည်မင်္ဂလာရှိစေတည်းအာရဘုရား၏အိမ်တော်တဲကအကျွန်ုပ်တို့သည် ကိုရော့ကိုကောင်းချီးပေးကြပါ၏ထာဝရဘုရားသည်ဘုရားသခင်ဖြစ်၍ငါတို့၌ရောင်ချီတော်ကိုလွတ်တော်မူ၏ရစ်တင်ရန်အကောင်ကို ရစ်ပလင်ဥချို၌ကျိုးနှင့်ချီကြလော့ကိုရော့သည်အကျွန်ုပ်၏ဘုရားဖြစ်တော်မူ၍ ကိုရောကိုချီးမွမ်းပါမည်အကျွန်ုပ်၏ဖျားဖြစ်တော်မူ၍ကိုရောကိုချီးမြှောက်ပါမည်ဒါဝရဖျားသည်ကောင်းမြတ်တော်မူ၍ဂိုဏတော်အစင်မြဲတည်သောကြောင့်ဂုံကျေးဇူးတော်ကိုချီးမွမ်းကြလော့